ရာဇဝင်ချုပ်ပထမဆောင်အခန်းကြီး1အငယ်1မှ42အာဒံရှေတအေနုကာဣနံမဟာလေလယာယက်အေနောမတုရှလလာမက်နောအေရှေမဟာမယာဖက်ဒီယာဖက်သားကဂောမာမာဂောကမာဒေယာဝန်တုဘာလမေရှကတိရတီ ဂေါမသားကားအာရှကေနရိဖတ်တောဂမတီယာဝန်သားကားအေလိရှာတာရှုကိမ်ကိမ်ဒေါဒနိန်ဒီဟာမသားကားကုရှမိဇရိန်ဖုထခာနန်ဒီကုရှသားကားတေဘဟဝိလတာပတယာဂမတတိခာဒီယာဂမသားကားရှေဘဒေဒန်ဒီ ကုရှသည်သားနေရောဒကိုလည်းရသေး၏။ထိုသူသည်မြေကြီးပေါ်မှာအားကြီးသောမုဆိုးဖြစ်၏။မိဇရိမ်သားကား၊လုဒိမ်လူ၊အာနမိမ်လူ၊လဟာဗိမ်လူ၊နတ္တုဟိမ်လူ၊ပါသရုသိမ်လူ၊ကာသလုဟိမ်လူ၊ကက်တေရိမ်လူတည်း။ကာသလုဟိမ်အမျိုးထဲကဖိလိတ္တိလူဖြစ်သတည်း။ခါနာန်သားအကြီးကားဇိဒုန်၊ထိုနောက်ဟေသ ထိုနောက်ယေဗုသိလူ၊အာမောရိလူ၊ဂိရဂါရှိလူ၊ဟိဝိလူ၊အာဂိလူ၊သိနိလူ၊အာဝဒိလူ၊ဇေမရိလူ၊ဟာမသိလူ ဖြစ်သတည်း။ရှေမသားကားဧလံ၊အာရှု၊အာဖာဇဒ်၊လုဒ၊အာရံ၊ဥဇ၊ဟုလ၊ဂေသာ၊မာရှတည်း။အာဗဇဒ်သားကားရှာလ၊ရှာလသားကားဟေဗာတည်း ဟေဗာသည်လည်းသားနှစ်ယောက်ကိုမြင်လေ၏။သားတစ်ယောက်ကဖာလက်အမည်ရှိ၏။အကြောင်းမူကားသူ၏လက်ထက်၌မြေကြီးကိုခွဲဝေကြ၏။သူ၏ညီကားယုတ်တန်အမည်ရှိ၏။ယုတ်တန်သားကားအာလမောဒန်ရှေလဟာဇမဝက်ရေရဟဒောယံဥဇာလဒီကလဩဘာလအပိမေလရှေဘဩဖိရဟဝိလ ယောဘဤသူအပေါင်းတို့သည်ယုတ်တန်သားဖြစ်ကြသည်ရှေမအာဖဇတ်ရှာလဟေဘာဖာလက်ယာဂောစေရောက်နာခောတေယအာဗျဟံအမိရှိသောအာဗျံဒီအာဗျဟံသားကဣဇက်နှင့်ဣရှမေလဒီဣရှမေလသားကြီးကနာဘယုတ်နာဘယုတ်ဤကေဒာအာဒဘေလမိပတံမိရှမဒုမာမာဆ ဟာဒါတေမယေတုရနာဖိရှကေဒမာဒီဟုသောဣရှမေလသားဒီအာဗြဟံမယားနှောင်းကေတုရသားကစီမရန်ယုရှံမေဒန်မိဒရန်ဣရှဘတ်ရှုအာဒီယုရှံသားကရှာဘတ်နှင့်ဒေဒန်ဒီမိဒရန်သားကအေဖာအေဖေရဟာနုအဘိဒာအေလဒာဒီဟုသောကေတုရသားမြေဒီ အာဗြဟံသားကားဣဇက်ဣဇက်သားကားဧတောနှင့်ဣဒရေလဒီဧတောသားကားဧလိဖရွေလယုရှယာလံကောရဒီဧလိဖသားကားတေမန်ဩမရဇေဘောဂါတန်ကေနမဆ၍တိမနတွင်ရသောသားအာမလက်ဒီရွေလသားကားနာဟဇေယရှမမိစ္ဆာဒီဇိရတာကလောတန် ရှောဘလဇီဘောင်အာနတ်ဒီရှုံအေဇာဒီရှန်ဒီလောဒန်သားကဟောရီနှင့်ဟေမန်ဒီလောဒန်နှမကတိမနဒီရှောဘလသားကအာလဝံမနာဟတ်အေဘလရှေဖောအောနန်ဒီဇီဘောင်သားကအာယတ်နှင့်အာနတ်ဒီအာနတ်သားကဒီရှုံဒီရှုံသားကဟင်ဒန် ဧရှဗန်ဣဒရန်ခေယန်ဒီဧဇာသားကားဘိလဟန်ဇာဝန်အာကန်ဒီဒီရှန်သားကားဥဇာနှင့်အာရန်ဒီအငယ်53မှ53ဤဒေလမျိုး၌အစိုးရသောမင်းကြီးမရှိမီအေရုံပြည်၌အစိုးရသောမင်းကြီးဟုမူကားဘောရတာဘေလသည်ဒိန်နဘာမျိုး၌မင်းပြု၏ ဗေလမင်းတေ၍သူ၏အရာ၌ဘောဇရအယတ်သားဇေရဤသားယောဘတိမင်းပြုလေ၏ယောဘမင်းတေ၍သူ၏အရာ၌တေမဏိအယတ်သားဟုရှံသည်မင်းပြုလေ၏ဟုရှံမင်းတေ၍မောဘလွင်ပြင်၌မိဒရန်လူတို့ကိုလှုပ်ကြံသောသူဘေဒတ်သားဟာဒတ်တိဟုရှံအရာ၌မင်းပြုလေ၏မြို့တော်ကားအာဝိမြို့သည်ဟာဒတ်မင်းတေ၍သူ၏အရာ၌ မာတရက်ယတာဆာလမသည်မင်းပြုလေ၏ဆာလမမင်းတည်၍သူ၏ယာ၌မြင့်နားမှနေသောယေဟောဘုယတာရှောလသည်မင်းပြုလေ၏ရှောလမင်းတည်၍သူ၏ယာ၌အာကဘောတာဘာလဟနန်သည်မီးပြုလေ၏ဘာလဟနန်မင်းတည်၍သူ၏ယာ၌ဟာဒာသည် မင်းပြုလေ၏မြို့တော်ကပေါ်မြို့သည်မြောက်သားတော်က မေဇဟသမီးဖြစ်သော မာတေယေဒ၏သမီးမဟေတဗေလတည်းဟာဒါမင်းသေသောနောက်ဧဒုံပြည်၌ဗိုလ်လုသောသူဟုမူကားဗိုလ်တိမနာဗိုလ်အလဝဗိုလ်ရေသက်ဗိုလ်အဟောလိဘာမဗိုလ်အေလာဗိုလ်ပေနုံဗိုလ်ကေနတ်ဗိုလ်တေမန်ဘူမိပဇဘူမိပါဇဘူမာဂဒီလဘူဤယံဒီဟုသောဤသူတို့သည်အေဒုံဘူများဖြစ်သည်